အခန်းကြီး3အငယ်1မှ4ရှောလမုန်သည်အဂုတ်တုဖာရောဘီရင်နှင့်မိတ်ဆွေဖွဲ့လျက်သမီးတော်နှင့်ဆုံဖက်၍နန်းတော်ဗိမာန်တော်ယေရုရှလင်မြို့ရိုးကိုမပြီးမီတိုင်အောင်ဒါဝိမြို့၌နေရာပေးတော်မူ၏ထိုကာလ၌သာရဖျား၏နာမတော်အဖို့အိမ်တော်ကိုမတီးသေးသောကြောင့်လူများတို့သည် မြင့်သောအရက်တို့၌ရစ်ပူဇော်တတ်ကြ၏ရှောလမုန်သည်သာရဖျားကိုချစ်၍ ခမည်းတော်ဒါဝိဒ်၏စီရင်ချက်တို့ကိုစောင့်ရှောက်တတ်၏တို့ရတွင် မြင်သောအရက်တို့၌ရစ်ပူဇော်၍နန္တာဘောင်းကိုမိရှို့၏တံယောခါရှင်မြင်းသည်ရစ်ပူဇော်ခြင်းငှာအလွန်မြင့်မြတ်သောအရက်ဒီဟုသောဂိဘောင်မြို့သို့တွား၍ထိုရစ်ပလင်ပေါ်မှမိရှို့ရာရစ်တထောင်ကို ပူဇော်လေ၏အငယ်9မှ15 ထိုမြို့၌ထာဝရဘုရားသည်ညအခါအိမ်မက်တွင်ရှောလမုန်အားထင်ရှားလျက်ငါပေးရမည်စုကိုတောင်းလို့ဟုဘုရားသခင်မိန်တော်မူ၏ရှောလမုန်ကလည်းကိုရောဤကျွန်အကျွန်ုပ်၏အဖဒါဝိဒ်သည်ရှေ့တော်၌သဘောဖြောင့်၍တမာတရား ဖြောင့်မခြင်းတရားအတိုင်းကျင့်တည်နှင့်အညီသူ၌များစွာသောကျေးဇူးကို ပြုတော်မူပြီးယနေ့တွင် ရှိသည့်အတိုင်း သူ၏ရာဇပလင်ပေါ်မှာထိုင်ရသောသားကိုသူ့အားပေးသနာတော်မူသဖြင့်သူ့အဖို့ဂျေစုတရားကိုစောင့်ရှောက်တော်မူပြီးယခုမှ အကျွန်ုပ်၏ဖျားသခင်သာရဖျားကိုရောကျွန်ကိုအဖဒါဝိ၏ကိုစားရှင်မြင်းအရာ၌ခံထားတော်မူပြီးတို့ရတွင်ကျွန်ုပ်သည် သူငယ်ဖြစ်ပါ၏ထွက်ဝင်ခြင်းဟံမတတ်နိုင်ပါရွေးချယ်တော်မူ၍အရေအတွက်အားဖြင့် အတိုင်းမသိများပြားစွာသော ကိုရောဤလူမျိုးကြီးအလယ်၌ကိုရောကျွန်ရှိပါ၏တို့ဖြစ်၍ကိုရောကျွန်သည် ကိုရောဤလူတို့ကိုတရားစီရင်နိုင်မည်အကြောင်းကောင်းမကောင်းကိုပိုင်းခြား၍တိတတ်သောဉာဏ်ကိုပေးသနာတော်မူပါဤမြတ်လောက်များစွာသောကိုရောဤလူတို့ကိုအဘယ်သူသည် ကိုလိုလျောက်တရားစီရင်နိုင်ပါမည်နည်းဟုတောင်းလျှောက်၏ထိုသို့ရှောလမုန်တောင်းလျှောက်သော ထနာစကားကိုထာဝရဘုရားသည်နှစ်သက်တော်မူ၏ဘုရားသခင်ကလည်းတင်းဒီတာရှည်သောအသက်ကိုမတောင်းစီးစိမ်ကိုလည်းမတောင်းရန်သူတို့၏အသက်ကိုလည်းမတောင်းတရားစီခြင်းငှာတတ်နိုင်သောဉာဏ်ကိုသာ ကိုအဖို့တောင်းလျှောက်သောကြောင့်တင်တောင်းလျှောက်သည့်အတိုင်းငါပေး၏ရှေးကာလ၌တင်နှင့်တူသောသူတယောက်မျှမဖြစ်နောင်ကာလ၌မဖြစ်နိုင်အောင်ဉာဏ်ပညာနှင့် ပြည့်စုံသော စိတ်ဝိညာဉ်ကို သင်အားငါပေး၏ထိုမှတပါတင်နှင့်တူသော ရှင်မင်းတယောက်ကိုမျှတင့်လက်ထက်၌မရှိစေခြင်းဟံတင်မတောင်းသောစုစည်းစိမ်ဥစ္စာဂုံတရေကိုငါပေး၏တင့်ဖာဒါဝိကျင့်သည့်အတိုင်းငါလမ်းသို့လက်၍ငါစီရင်ချက် ပညာတရားတို့ကိုစောင့်ရှောက်လျင်တာရှည်သောအသက်ကိုလည်းငါပေးမည်ဟုမိန်တော်မူ၏ရှောလမုန်သည်နိုး၍အိမ်မက်ဖြစ်မှန်းကိုသိ၏တဖန်ယေရုရှလင်မြို့သို့သွား၍ဒါဝရဖျား၏ဗြိဉ္ဉ်တက်တာတော်ရှေ့မှရက်လျက်မိရှုရာရစ်မိတ္တဟာရရစ်တို့ကိုပူဇော်၍ကျွန်းအပေါင်းတို့အဖို့ပွဲကိုစီရင်တော်မူ၏ အငယ်16မှ28ထိုအခါပြည်သာမိမနှစ်ယောက်တီလာ၍ရှေ့တော်၌ရက်လျက်မိမတယောက်ကအိုအရှင် ကျွန်တော်မနှင့်ဤမိမသည်တိမ်ဒီနေကြပါ၏တိမ်ဒီနေလျက်ကျွန်တော်မသည်သားမျက်နာကိုမြင်ပါ၏သုံးရလွန်မှတဖန်ဤမိမသည်သားမျက်နာကိုမြင်ပါ၏ထိုအိမ်၌အဘယ်ဧည့်သည်မျှမရှိသူနှင့်ကျွန်တော်မနှစ်ယောက်တီးသာရှိပါ၏ ဤမိမသည်ညအခါမိမိတန်းငယ်ကိုဖိ၍အိမ်မိသောကြောင့်တန်းငယ်သေးပါ၏တန်းကောင်ရ၌သူသည်ထ၍ကျွန်တော်မှအိပ်ပျော်စဉ်အခါကျွန်တော်မှတန်းငယ်ကိုယူ၍မိမိရင်ခွင်၌ထားပါ၏သူ၏တန်းငယ်အသေးကောင်ကိုမူကားကျွန်မ၏ရင်ခွင်၌ထားပါ၏နာနဲ့အချိန်၌ကျွန်တော်မသည်တန်းငယ်ကိုနှုတ်တိုက်မိထသောအခါ သားငယ်သည်တေလျက်ရှိပါ၏တို့ရတွင် ကျွန်တော်မသည်တေသောသူငယ်ကိုစိစိကြည့်ရှုသောအခါကျွန်တော်မဖွားမြင်သောသားမဟုတ်ပါဟုလျှောက်၏အခြားသောမိမကလည်းမဟုတ်ဘူးအသက်ရှင်သောသူငယ်သည်ငါသားငတေသောသူငယ်သည်တင်ဤသားဖြစ်သည်ဟုညင်းလေ၏အရင်မိမကလည်းထိုသောမဟုတ်တေသောသူငယ်သည်တင်ဤသားအသက်ရှင်သောသူငယ်သည်ငါသားဖြစ်၏ဟုဆိုလေ၏ ထိုတို့ရှိတော်၌ရှောက်ဆိုကြလျင် ရှင်မြင်ကမိမတယောက်က အသက်ရှင်သောသူငယ်သည်ငါသားတည်သောသူငယ်သည်တင်းသားဖြစ်၏ဟုဆိုလျက်တယောက်ကထိုတို့မဟုတ်တင်းဤသားတည်ပြီးငါသားအသက်ရှင်သည်ဟုဆိုသည်ဖြစ်၍ဒါယူခဲ့ဟုမိန်တော်မူသည့်အတိုင်းဒါကိုရှေ့တော်သို့ယူခဲ့ကြ၏ရှင်မြင်ကလည်းအသက်ရှင်သောသူငယ်ကိုခွဲ၍ထိုမိမတို့အားတယောက်တစ်ဝက်စီပေးလော့ဟု မိန်တော်မူသော အသက်ရှင်သောသူငယ်၏အမိသည်မိမိသားကို အလွန်တနာ၍အိုးအရှင်အသက်ရှင်သောသူငယ်ကို မတတ်ပါနှင့်ဤမိမအား ပေးတော်မူပါဟု တောင်းပန်လေ၏အခြားမိမကငါမပိုင်စေနှင့်တင်လဲမပိုင်စေနှင့်ခွဲပါလေစေဟုဆို၏ထိုအခါရှင်မြင်ကအသက်ရှင်သောသူငယ်ကို မတတ်နှင့်အရင်မိမအားပေးလောသူသည်အမိမှန်သည်ဟု မိန်တော်မူ၏ထိုတို့ရှင်မြင်စီရင်တော်မူသည့်အရာကို ဣဒရေလမျိုးသားအပေါင်းတို့သည်ကြားသိကြသောအခါတရားစီရင်စေခြင်းဟံဘုရားသခင်ပေးတော်မူသောညံနှင့် ရှင်မြင်းပြည့်စုံကြောင်းကိုသိမြင်၍ကိုရော့ကိုကြောက်ရွံ့ယူသည်ကြ၏